သာသနာတော်နှစ်2565ခုနှစ်ဩဇာတက္ကတိ1384ခု1384ခုကဆုံလာဇန်ကဆုံလာဇန်ပေါ့6ရက်ခရစ်နှစ်2022ခုမေလဦးဇင်းတို့ရှိတော့ မဟာရက်ပေါ့လူတကာရေထုံးမှရှိတော့၄ရက်နေ၌ဟောကြားတော်မူသောဝိပဿနာအလုံးပင်တရားဒီနေ့တကာကြီးရေထုံးမှရှိဘယ်နှကြိမ်မြောက်ရောက်သွားပြီလဲ88ကြိမ်မြောက်ရောက်ပါပြီခင်ဗျာ88ကြိမ်မြောက်ဝိပဿနာအလုံးပင်တရား88ကြိမ်မြောက်ဝိပဿနာအလုံးပင်တရားကိုမဟောကြမနာကြကြသိမီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဋ္ဌဖြစ်တော်မူသောဘုရားရှင်ကို ဥစွာမထမရှိခိုးကြရအောင်တို့တကကြီးတွေတကမာကြီးတွေအလုံးသောသူတော်ကောင်းတွေကလည်းဘုရားရှင်ဂုဏ်တော်တွေကျေးဇူးတော်တွေမိမိတို့စိတ်ဝေထုံလျက်ဗုဒ္ဓနုဒတိဘာဝနာပွားများရင်ဖြင့်ရိုသေစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိဋ္ဌတံပညာပတိပါစုတိယဝိဟတံတာကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရုဏီကမကမနန္တညာနံနရနရသမောတရဏံလောကု လောကီနလီသော အစီ အပွားကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူနတ်လူမြမတတဝါတို့ဤဇူဝေရလည်းပြတော်မူထသောဒီဒတံလောကုလောကီနလီတော်မယိမ့်မယိုင်မြဲခိုင်လာသည်တမာတိနေရှင်သောစိတ်တလည်းရှိတော်မူထသောပညာပရိပါစုတိယာ သစ္စာလေးရတရားမြတ်ကို ထွင်ပေါသည်မြင်တံအရဟတမတိဟုသောပညာတန်ဆောင်ဇမိယောင်လည်းရှိတော်မူထသောဝိဟတန္ဒဂရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ပုံညံမြင်တုံအောင်ပြုတံပညာဝိဇာတိဟုသောအမိုက်တရားကို အဝိဇ္ဇာတိဟုသောအမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဝီကာမလူဏမြမတတဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝံလူဏမြမတတဝါ တို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစည်းတိန်ချန္တာကြုံငါရွယ်ဆောင်တော်မူတတ်သောကာရုဏီကံလူနတ်မြမတတ္တဝအမြတနာจิตကင်မာကရုဏာတော်ရှင်လည်းဖြစ်တော်မူထသော အကံဇာတိအစပါရမီဘုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တရားဖြစ်သို့ ရောက်တော်မူထသောအနန္တညာနံသဗ္ဗညုတညာနာဇာတာဆုံးပိုင်ကြမရှိသောညာတော်လည်းရှိတော်မူထသော တံဗုဒ္ဓံဒိုတိုဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကိုအံတရားဟောတရားနာ အမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမန်ဆွဲချိုး၍ရှိခိုးကြတော်ပါ၏မြတ်စွာဘုရား sadhu သာဓုသာဓုပါဗျာဒီနေ့ဦးဇင်းတို့ဆက်လက်ပြီးတော့ဝိပဿနာလုံးပြီးတရားဟောကြားနာကြားကြရအောင်ဒါကဦးဇင်းတို့ဟောကြားလာတာဝိတ္တုဒ္ဓိခုနံပါးကိုဥတည်ပြီးဟောကြားတော့သီလဝိတ္တုဒ္ဓိပိုင်းကိုရှင်တရားတွေဖြစ်ဖြစ်စုံစုံနဲ့ဖြစ်ခြင်းမှု စေတဝိတ္တုဒ္ဓိပိုင်းမှာ စေတအစဉ်မှာនិဝရဏအညစ်ကြီးတွေကင်းစင်ဖို့အန္တမထကမ္မဋ္ဌာန်းဤအထုတ်ဖို့ပြီးတော့ဒိဋ္ဌိဝိတ္တုဘိုင်းမှာယုံနာဓမ္မသင်္ခါရတွေကိုမိမိတို့ရဲ့တမာဒိဋ္ဌိဉာဏ်ပညာဖြင့်ပရမတ္ထဉာဏ်မြင်စိုက်တည်တိုင်အောင်ဒါရှုပါသုံးသပ်ဖို့အပိုင်းပေါ့ပြီးတဲ့အခါဦးဇင်းတို့ဟိုကင်္ကာဝိတနာဝိတ္တုအနေနဲ့လည်းဦးဇင်းတို့ကြောင်ကျိုးဇတ်နွယ်မှုပရိသသမုပ္ပတ်လို့ခေါ်တဲ့ သူတို့ယုံနာဓမ္မသင်္ခါရတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသိတဲ့အပိုင်းထိဦးဇင်းတို့ပြီးတာပြီးတော့အဲ့မှာအဲ့ဒီပြည့်စီရပရိကဉာဏ်လို့ခေါ်တဲ့ကင်္ကာဝိဒနာဝိတုဒ္ဓိပြီးမှဦးဇင်းတို့ဒိဋ္ဌိဝိတုဒ္ဓိထဲမှာကြံခဲ့တဲ့လက္ခဏာတန်တံပြစ္စုပ္ပတ္တံတ္တံပိုင်းတွေကိုဦးဇင်းတို့ပြန်ဟောတာ အကြောင်းကတော့ကြောင့်ကျိုးစွန့်တယ်မှုပြိဿသမုပ္ပါကိုနားလည်ပြီးမှဒီလက္ခဏာတန်တံပြစ္စုပ္ပတ္တံတ္တံကိုရှုရင် အချို့အချို့အပိုင်းလေးတွေကပို့ပြီးတော့နားလည်လွယ်တယ်အဲနားလည်လွယ်တဲ့အတွက်ကြောင့်ရှေးဥစွာတော့ဒိဋ္ဌိဝိတ္တုဒီပိုင်းမှာယုတ်ဒီနန်းတွေကိုသဘောတရားပရမတ္ထတန်တာသိယုံမြပဲဦးဇင်းတို့သွားခဲ့ပြီးတော့အခုတော့လက္ခဏာရတ္တပိစုပတ္တံပရဋ္ဌာန်လို့ခေါ်တယ်သူကလက္ခဏာရတ္တပိစုပတ္တံပရဋ္ဌာန်ဆိုတဲ့ဒီဘိုင်းကိုဟောလာတာအဲ့ဒါခန္ဓာ၅ပါးအစဉ်နဲ့ဒီလိုဟောလာတော့ယနေ့တော့သင်္ခါရခန္ဓာဘိုင်းမှာ တော်တော်များများလည်းပြီးခဲ့ပြီပေါ့ဖတ်တာအတင်ညာဖတ်တာစေတနာဧကဂရဇီဝိတင်ခြင်းမနာတိကာတာအစရှိတင်ဖြင့်သင်္ခါရခန္ဓာအတွင်မှာအကျုံးဝင်တဲ့ဒါစေတသိက်တွေကိုတစ်လုံးစီတစ်လုံးစီပြောလာဒီနေ့တော့ဘယ်ရောက်သွားပြီလို့ဆိုတော့ဦးဇင်းတို့သောဗနာတာရဏစေတသိက်လို့ခေါ်တဲ့တတာတတိဟိတိဩတ္တပါဆိုတဲ့ဒီသောဗနာတာရဏစေတသိက်ပိုင်းမှာအဲဟိတိဩတ္တပါရောက်လာပြီပေါ့ အဲ့တော့ဟိတိဥဒ္ဒဗအကြောင်းလေးကိုဦးဇင်းတို့ဟောကြားအနာကြားကြရအောင်အဲ့တော့ဟိတိဥဒ္ဒဗဆိုတာတော့ဒုဒကကြီးတွေဒုကမကြီးတွေဟိုအကုသိုလ်စေတသိက်အပိုင်းမှာအာရိတိကအနောတဗဆိုတဲ့အပိုင်းတုန်းကတော့ဒီဟိတိဥဒ္ဒဗနဲ့စန့်ကျင်ဘက်အနေနဲ့တော့နာခဲ့ကြအကြားခဲ့ကြပြီးပြီပေါ့အဲ့တော့ဟိတိဥဒ္ဒဗဟိတိဆိုတော့ဒါမိမိတို့ရှက်တယ်ဒါလွယ်လွယ်ဦးဇင်းတို့တို့ငကကြီးတွေဒုကမကြီးတွေဒါနားလည်ပြီးသားပေါ့ ဟိရိဆိုတော့ရှက်တယ်အဲဥဒ္ဒဘဆိုတော့ကြောက်လန့်နေဒီလိုဘာသာပြန်တာပေါ့အဲတော့ဟိရိရှက်တယ်ဆိုတာဘာမှရှက်တော့ပါပတော်နော်ဇီကုဇဏလက္ခဏာဟိရိဆိုတဲ့အတိုင်းပါပမကောင်းမှုမကောင်းမှုကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်တိုင်အောင်တော့ဒီလိုမကောင်းမှုဒုစရိုက်တွေမှာရှက်တာဒါဟိရိသူကဥဒ္ဒဘနဲ့နှလုံးတော်တွင်းပြောမှပို့ပြီးတော့ငါလည်းပြည့်စုံမှာမို့လို့ အဲဩတ္တပဩတ္တပကျတော့ဘာပြောတော့ဩတ္တာတဏလက္ခဏာဩတ္တပံပဲဩတ္တာတဩတ္တာတဏလက္ခဏာဆိုတာအဲထိတ်လန့်နေပေါ့သူကလည်းဘာမှထိတ်လန့်လို့ဆိုတော့တို့တူပဲမကောင်းမှုအကုသိုလ်ဒုစရိုက်တွေပေါ့ကာယကံဒုစရိုက်ဝစီကံဒုစရိုက်မနောကံဒုစရိုက်အမိရတယ်မကောင်းတဲ့အကုသိုလ်ဒုစရိုက်တွေကိုပြုရမှာပြောရမှာကြံစည်ရမှာဒါကြောက်လန့်နေထိတ်လန့်နေပေါ့ဒါဩတ္တပ နော်ဒီတရားနံပါတ်ဟိတိနဲ့ဩတ္တပတရားအဲ့တော့ဟိတိနဲ့ဩတ္တပတရားကိုလက္ခဏာတတပိစုပတ္တံတတံမသွားခင်ဦးဇင်းတို့ဒီဟိတိဩတ္တပကိုဒါဘုရားရှင်ဒီဒါသုတ်တန်တော်တော်များများမှာကိုဇတ်တော်ဒီမှာကိုထည့်ပြီးတော့အရေးကြီးတဲ့အနေနဲ့ပေါ့ဦးဇင်းတို့ဟောထားတဲ့နေရာလေးတွေတော်တော်များများရှိအဲ့ဒါလေးတွေကိုဦးဇင်းတို့ဆက်ပြီးတော့ဥစွာပထမပေါ့နာယုံကြည့်ကြရအောင် တော့ဘုရားရှင်ကတို့တကကြီးတုံမကြီးတွေဟို950ဇက်မှာဒေဝဓမ္မဇက်ဆိုတာရှိအဲဒေဝဓမ္မဇက်မှာကြတော့ဘုရားရှင်ကဒီဟိတနဲ့အော်တပါကိုဒေဝဓမ္မဒါနဲ့ဒီနှစ်သက်တရားအနေနဲ့ဟောထားတာပေါ့တနည်းအားဖြင့်သူတော်ကောင်းတွေဒီဟိတိဥဒ္ဒပါနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုဒါဒေဝဓမ္မဒါရှိတယ်ဒေဝဓမ္မနတ်ပြည်ယောက်ျားအန်တရားတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဖြစ်ဟောထားတာ အဲအဲ့ဒါလေးကိုအရင်ဆုံးပေါ့အဲ့ဒီဒေဝဓမ္မဇာတ်မှာလာတဲ့အဲဂါရာလေးကိုစပြီးတော့နားကြည့်ကြရအောင်ပြီးတဲ့အခါဒီဇဝတ္ထုလေးနားလဲဟိတိဥဒ္ဒပတိအဲအင်မတန်အရေးကြီးတယ်ဆိုတာလေးလည်းနားလည်တာပေါ့အဲ့တော့950ဦးဇင်းတို့ဒေဝ950ဇတ်တော်တွေကဒေဝဓမ္မဇတ်မှာဒါဘုရားရှင်ကဟိရိဩတ္တပသမ္မနံဟိရိဩတ္တပသမ္မနံဒုက္ခဓမ္မသမာဟိတာ တန်တော်တဗုဒိတာလောကေဒေဝဓမ္မာတိဥစ္စရိဆိုတလို့ဘုရားရှင်ကဟောတယ်လောကေလောကနာဟိတိဩတပ္ပတမနာမကောင်းမှုဒုစရိုက်တို့ကိုပြုခြင်းမှရှက်ခြင်းတိဟုသောဟိတိမကောင်းမှုဒုစရိုက်တို့ကိုပြုခြင်းမှ ကြောက်ခြင်းတိဟုသောဩတပ္ပတရားနှင့်ပြည့်စုံကုန်သော သုတ်တုတ်ကဓမ္မသမာဟိတာသုတ်ကဓမ္မအမိယာတိဟိတိဥဒ္ဒပတရားနှစ်ပါးနှင့်ပြည့်စုံကုန်ထသောတန်တော်ဘာယေကံစရှိသည်တို့၌ငြိမ်သက်ခြင်းရှိထသောတပ္ပုရိတာဂျေဇုတရားကိုသိထသောသူတော်ကောင်းတို့သူတော်ကောင်းတို့ကိုဒေဝဓမ္မာတိဒေဝဓမ္မဟူ၍ဥဇ္ဇတိဇဝဘာဝေကုံတတိ သာဓုသာဓုသာဓုပါဗျာအဲ့တော့ဒီဇတ်တော်မှာဘုရားရှင်ကဒေဝဓမ္မနဲ့ပတ်သက်လို့ပေါ့ဒီဟိတိဥဒ္ဒပတရားနှစ်ပါးကိုဘုရားရှင်ကဟောတယ်ပေါ့အဲ့တော့ဒီဇတ်တော်လေးတော့ဒကာကြီးတွေဒကာမကြီးတွေအချင်းကျုပ်ကလေးတွေ အဲနည်းနည်းပြန်သွားကြရအောင်အဲ့တော့ဦးဇင်းတို့ဒီချိန်ပြရရင်သာဝတိဒီမှာသတင်းသုံးကယဟန်တော်တပါးပေါ့ယဟန်တော်တပါးကတကားလေးဒီနေရာဝေဘူးဒါသင်္ကန်းပေါ့တစုံနောက်ဟိုဘက်နေရာသွားရင်တစုံဒီလိုနဲ့တကားလေးပစ္စည်းတွေကတိတ်ပေါ်တယ်အဲလိုပစ္စည်းတွေအများကြီးပေါ်တာကိုအကြောင်းပြုပြီးတော့ဘုရားရှင်ကဟောတာအဲ့တော့ဒီယဟန်တော်ကိုကြည့်လိုက်လို့ရှိရင်သူကတတိတံဘောကလာတယ်စီရင်ဥစ္စာကတိတ်ပြီးတော့ပုံများတယ် အဲနောက်တစ်ချိန်မှာသူကဇနီးမယားလို့သူကွယ်လွန်တဲ့အခါဒီစည်းစိမ်ဥစ္စာတွေကိုသူကစည်းစိမ်ဥစ္စာတွေလည်းရှိနေတဲ့အခါကျတော့ဒီစည်းစိမ်ဥစ္စာတွေကိုတခါလဲသာသနာပေါင်းမှာအဲသုံးညနိုင်သုံးနေတယ်လို့ဒါလုံးပြောလို့ရတာသုံးညနိုင်သုံးနေတယ်တခါလဲလူဘွားကအစီအပအခိုင်းစီတွေလည်းသူကခေါ်အခေါ်ပြီးတော့စည်းစိမ်ဥစ္စာတွေကိုတခါလဲကိုယ်တိုင်စီမံခန့်ခွဲပေါ့လေစီမံခန့်ခွဲပြီးတော့သူကအသုံးအစားအတွက်ဒါလုံးသုံးတော့တိပ္ပိပစ္စည်းတွေကမပေါ်များတယ် ဒါကိုရန်တော်တွေကတွေ့တဲ့အခါအဲဘုရားရှင်ကိုဒါလျှောက်ထားတာဘုရားရှင်ကိုလျှောက်ထားတဲ့အခါကျတော့ထူးခြားချက်ကတော့ဘုရားရှင်ကိုလျှောက်ထားဘုရားရှင်ကိုလျှောက်ထားဖို့ဆိုအဲ့ရန်တော်ကိုဘုရားရှင်တန်မောက်ခေါ်သွားတယ်ခေါ်သွားတဲ့အခါကျတော့ဘုရားရှင်ကစေသားရန်တို့ငါတဏ္ဍငါရှိကိုမရောက်မလာခြင်းတဲ့ပုဂ္ဂိုလ်လာဖို့ရန်အလိုမရှိတဲ့ပုဂ္ဂိုလ်ဘာကြောင့်ခေါ်လာတာလဲဒါလိုပြောတဲ့အခါရဟန်းတော်တွေကလည်းအကျိုးအကြောင်းပြောပြတော့ တဲ့လက်လာပါတွေမှာတိတ်ပြီးတော့ဒီပစ္စည်းဥစ္စာတွေမှာတိတ်ပြီးတော့လောလုံးပါဖြစ်တဲ့အကြောင်းပြောပြပြောပြတဲ့အခါကျတော့မှမလုပ်တော့ဆိုတော့ရခြင်းကလည်းဟုတ်သလားဟုတ်သလားဆိုတော့သူ့ဘက်ကဟုတ်တယ်ပေါ့ဟုတ်တယ်လို့ဒါဝန်ခံတော့မတကူလုပ်လို့ရှိရင်ဟုတ်တယ်လို့ဒါဝန်ခံနိုင်ခြင်းဒီပင်နေဒါအကောင်းမြတ်တဲ့ဒါစိတ်နေစိတ်ထားရှိတယ်လို့တော်တော်ပြောလို့ရတယ်အဲ့တော့အဲ့လိုသူကဝန်ခံလိုက်တယ်ဝန်ခံလိုက်တဲ့အခါကျတော့ဘာဖြစ်တုံးဆိုတော့ဘုရားရှင်ကအဲ့ဒီမှာ သူ့ကိုသင်သည်ရှေ့လွန်လေတဲ့ဘဝဘဝလေးတုန်းကဒီလိုအချက်အကြောက်ကြီးချင်းဆိုတဲ့တရားတွေကိုတကားတဲ့နှစ်နဲ့ကြီးပြီး၁၂နှစ်တန်တန်လောက်ရှာဖွေခဲ့တဲ့သူတော်ကောင်းတယောက်ဖြစ်ပါလေရဲ့။ဘာကြောင့်ဒီဘဝမှာအဲ့လိုမျိုးဟိတိဥဒ္ဒပမဲ့ပြီးတော့နေရတာလေ။ဒါလိုပြောပြီးတော့ဘုရားရှင်ကတရားဒေသနာကိုတချီ။ခြေရကကြတော့ရဟန်းတော်ကလည်းအဲ့ဒီမှာဘုရားရှင်ဓမ္မောက်ကတရားတော်ကိုနာကျင်တဲ့အတွေ့အကြုံအဲ့ဒီကြမှာတကားတဲ့ ဒါကလည်းစောင်းညောင်းတိုင်းလက်ကတော့ထိုးပြီးဘုရားရှင်ကိုဒုဒေသနာဟောကြားဖို့ပေါ့ဒိဋ္ဌိကြောင့်ဟောကြားဖို့လျောက်ထားတောင်းပန်အဲ့တော့ဒီနေရာလေးမှာကြည်လိုက်လို့ရှင်ဒီကကြီးဒီကမကြီးဒီဒီရန်တော်ဒီဘုရားရှင်ရှိကိုလာတော့ကတော့ဒါကလည်းဘုရားရှင်ကိုယုံသေးပေးခြင်းလို့အဲဒါကလည်းဘုရားရှင်ကိုဖူးမြော်ခြင်းလို့ဘုရားရှင်ဓမ္မောကတရားကိုနာခြင်းလို့ဆိုတဲ့သဘောနဲ့လာတာတော့မဟုတ်ဘူးဘာသဘောနဲ့လာလဲဆိုတော့ခုနဘေးကရဟန်းတွေကအတင်းဒါကလည်းဘုရားရှင်ဓမ္မောကိုခေါ်ခဲ့လို့တော့ရောက်လာရခြင်းဖြစ်တယ် ဘုရားရှင်ကိုဖူးမြင်ခြင်းလို့လည်းမဟုတ်ဘူးဘုရားရှင်ကတရားတော်တွေကိုဘုရားရှင်ထံမောက်မှာတရားတော်တွေကိုတရားတော်တွေကိုနာယူခြင်းလို့လည်းမဟုတ်ဘူးဒါပေမဲ့ဘုရားရှင်ကခုနသူကအတေးအကြောင်းလေးကို အစာလေးခြိလိုက်တဲ့အခါကျမှဘာဖြစ်သွားလုံးဆိုတော့ဘုရားရှင်ကိုအယုတင်ပြီးပြီးတော့တရားကိုလည်းနာယူခြင်းနေဆိုတဲ့အနေအထားပေါ့ဒါလေးကတော့ဘာကိုဦးဇင်းတို့ကပြောခြင်းတော့လို့မေးတော့တခါလေးမှယနေ့ဦးဇင်းတို့မျက်မှောက်မှာပေါ့ အဲချို့ချို့ပုံကူတွေကတော့တကယ်ကိုတကားတယ်ဘုရားတရားတန်ခါယနာမြတ်သုံးပါးကိုကြည်ညိုလို့အထုတူပဲဘုရားတရားတန်ခါထဲမှာပါတယ်တရားဒေသနာတော်တွေဒီတကယ်တန်တရာကိုစင်းရဲမှလည်းလွတ်မြောက်စေတတ်တယ်ပိစုဗံမှာလည်းကောင်းကျိုးတရားတွေကိုရစေတတ်တယ်ဆိုတဲ့အတိညာဏ်ရှိထားပြီးတော့ပေါ့တရားဒေသနာတော်တွေကိုနာယူတာပဲဖြစ်ဖြစ်ခုနအဲသာသနိကနေမီသာသနိကအစာအုပ် ရန်တန်ကတို့ရှိတဲ့နေရာကိုချင်းကပ်ကြအချင်းကပ်ပြီးတော့ဒါအယုသိပြကြရှိခိုးကြဒါလိုပြုကြတာရှိတယ်လို့အချို့ချို့ပုဂ္ဂိုလ်တွေဒီအကြောင်းမျိုးမျိုးကြောင့်ကုလိုပေါ့အာသာသနိကနေမျိုးတွေကိုရောက်ရှိလာတာမျိုးကုလိုတရားပွဲတွေမှာနိုင်ယူနေကြတာမျိုးတွေလည်းရှိကောင်းရှိလိမ့်မယ်ဘလို့ဒီဖြစ်စီဘလို့ပင်ဖြစ်စီတကယ်တရားဒေသနာတော်ကိုနိုင်ယူခဲ့ရရင်တော့ဒီတရားတော်တင်ကကုဏဗုဒ္ဓဘာသာကိုတကယ် ဘုရားတရားတန်ခါယနာများသုံးပါးနဲ့ကံနဲ့ကံကျိုးတကယ်ပဲကြည်ညိုလို့ပဲဖြစ်ဖြစ်မကြည်ညိုလို့ပဲဖြစ်ဖြစ်ဘုရားဘာသာဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေပေါ့ဒီတရားတော်တွေကိုနာယူခွင့်ရသွားဥစ္စာပထမဘာဖြစ်မလို့အဲ့ဒါဦးဇင်းတို့ဟိုးမှာတရားတော်ရဲ့ဂုဏ်တော်ထဲမှာတွက်ခတော်ဈာနာယုံပင်အပူစင်၍ကျင့်လင်ချမ်းသာကျင့်ပြီးကလည်းလွန်စွာငြိမ်းချမ်းနိဗ္ဗာန်နဲ့ စကန်းတင်အောင်မလင်ရောကြီးကောင်းစွာဟောတော်မူအပ်ပါပြီဆိုတဲ့အတိုင်းတရားတော်ကိုနားလိုက်တာနဲ့ခုနရဏမြတ်သုံးပါးကိုကြီးညိုစိကပ်လို့ပဲတခါလေအနန္တတော်ရှင်သူမြတ်အတေထံမောက်ကို ရောက်ပြီးတရားနာသည်ဖြစ်စီမကြီးညိုပဲနဲ့အကြောင်းမျိုးမျိုးကြောင့်ကြီးညိုခြင်းရှိကြီးညိုခြင်းမရှိပဲနဲ့အဲရောက်ရှိလာသည်ဖြစ်စီဒီဒီနေအားဒေသနာတော်တွေကိုနာယူလိုက်ရတယ်ဆိုရင်တော့အဲတစုံတစ်ခုသောဒါ အကျိုးတရားပေါ့တနည်းအားဖြင့်ခုနတရားတော်ကိုနာယူနေရတဲ့အချိန်မှာငြင်းဤတယ်ငြင်းချမ်းတယ်ဆိုတဲ့ဒါအကျိုးတော်ဥစွာပထမကြားနာယုံပဲအပူစင်သွားမယ်ခုနစိတ်ထဲမှာရှိနေတဲ့ခုနလောဘဒေါသမမာနတချို့ဆိုလည်းပဲဆံရဆံရပေါ့ဒီဘဝပြတ်တမ်းမှုတွေမတူကြတဲ့အခါဆိုရင်ကြရပူဆွေးကြရတယ်ဒီလိုကြောင်းကြမှုတွေများစွာရှိနေရင်ဒါဒီတရားတော်လေးတွေကိုနာယူခွင့်ရသွားရင်ဒါဥစွာပထမ ထိုအပူလောင်မှုတွေငြိမ်းအေးသွားမှာပေါ့အခုလဲဒီတရားတော်ကိုကြည့်ရင်ခုနပစ္စည်းဥစ္စာတွေနဲ့တကားတဲ့အာဇီမန်ခံခွက်ကနေတော့သာသနာတော်မှာတကယ်ကြည်ကြအန္တရန်ဆိုရင်တော့ထိုက်တဲ့နဲ့ငြိမ်းအေးမှုကိုတော့ဒါရတဲ့ပုံမပေါ်ဘူးတရားတော်ကိုကြည့်လိုက်တကားတဲ့စီးတဲ့ဥစ္စာတွေရှိနေတော့တကားကြီးတွေအဲ့ဒါအာရကဒုက္ခဆောင်းရှောက်နေရတာလေတဒုက္ခအဆောင်းရှောက်ပြီးတဲ့အခါအဲ့မှာအဲ့ဒီစီးတဲ့ဥစ္စာတွေကိုတကားတဲ့စီမံခံခွဲပြီးတော့နေရတာလေ ဒါဒုက္ခဒီလိုနဲ့သာသနာပေါင်းမှာခုနသန္တာရဥဒ္ဒဒုက္ခတော့မောဒနထာယပပိစံရာဇာမိ။ဟောသန္တာရဥဒ္ဒဒုက္ခတော့သန္တာရဥဒ္ဒဒုက္ခမှာလွတ်မြောက်ခြင်းတို့ပပိစံရှင်သာမဏေဖြစ်ကိုရာဇာမိတောင်းမှန်တယ်။ရှင်ယံဖြစ်ကိုတောင်းမှန်တယ်။ဟောယံကြတဲ့အထုတို့ပဲအုံလုံးမတုမံပန်းဒီဒါပပိစံရာဇာအုံလုံးမတုမံပန်းဒီတံကောဥပတံပဒံရာဇာမိ။ အဲတကယ်တော့တဏ္ဍာကိုဆင်းရဲဒုက္ခတဏ္ဍာတိဥသောဝေကဝေကရေအလင်းမှထုတ်စေပြီးနိဗ္ဗာန်တိဥသောကြီးကုန်းတက်၌တည်အောင်ရှင်ရန်ပြစ်ကိုပြုပေးပါလို့တန်ဃာတော်ထံမောက်မှာရဟန်းပြစ်ကိုပြုပေးပါလို့တန်ဃာတော်ထံမောက်မှာတောင်းခံပြီးမှရဟန်းပြစ်ကိုလည်းရတယ်အဲ့တော့သာသနာတော်ကိုပြောချင်တာကဝင်ရောက်လာတော့ကတော့ငြိမ်းအေးခြင်းတို့ငြိမ်းချမ်းခြင်းတို့ဆိုတဲ့ဒါဇန္ဒနဲ့ဝင်ရောက်လာပြီမဲ့ နာသနာတော်မှာဒီရန်တော်ကိုကြည့်ငြိမ်းအေးတဲ့ငြိမ်းချမ်းတဲ့သဘောတော့မရှိဘူးပစ္စည်းလလပါတွေအပေါ်မှာဒါကြတဲ့ကြောင့်ကြပရိဘောဓာတွေများပြီးတော့ဒီလိုနေကြရဒါကတော့ယနေ့ဦးဇင်းတို့မျက်မှောက်ခင်ပါလေဒါတတိသားတွေဟာအချက်တစ်ခုကထာအဲ့တော့အဲ့ဒီရန်တော်ကအဲ့လိုမျိုးဒါဘုရားရှင်ဓမ္မောက်ကိုအခုရောက်ပေလာတယ်ရောက်လာပြီမယ်ခုနတရားတော်ကိုနာယူခြင်းတို့ဘုရားရှင်ကိုဒါကြတဲ့ဖူးမြော်ခြင်းတို့ဆိုတဲ့အနေထားတော့မဟုတ်ဘူး သို့တော့ဗျာဒိင်္ဂကနတရားဥလေးကိုတန်းပြီးတော့သင်ဒီအတိတ်ဘဝက7နှစ်တိုင်လောက်ဒီတခါလေအရှက်အကြောက်တည်ဟူသောဒေဝဓမ္မတရားတွေကိုသင်ဟာစုံစမ်းပြီးတော့တခါလေနေခဲ့ရပြီးတော့မှသိခင်ရခဲ့တယ်သူတော်ကောင်းတယောက်ဖြစ်ပါလေရဲ့ကိုဒီဘဝမှာဘာကြောင့်အဲ့အရှက်အကြောက်မဲ့ပြီးတော့နေရတာတော့ဒီတို့တရားဥလေးတန်းလိုက်တဲ့အခါတရားဥစကားလေးတန်းလိုက်တဲ့အခါကျမှဒီရန်တော်ကတရားနာကျင်တော့ပေါ့ အဲ့တော့မှလည်းကတကနလက်ကတော့တင်ပြီးဘုရားရှင်ကိုယုံတင်ပေးကတရားဟောဖို့ပေါ့လေအောက်သားတောင်းမှတော့ဘုရားရှင်ကအဲ့ဒီမှာတရားဟောတယ်ဟောတော့ဘာဖြစ်တုံးဆိုတော့ဒီယဟန်တော်ကဟိုးအတိတ်ဘဝကသူကအရေခံတစ်ခုကိုအပိုင်စားရတဲ့ရက်ခိုက်ပေါ့ရက်ခိုက်ဆိုတော့ရက်ခိုက်ဘလို့ပေါ့လေအဲဒီလိုဘဝတစ်ခုဖြစ်နေအဲ့လိုဘဝတစ်ခုဖြစ်နေတဲ့အခါဒါပေမဲ့သူ့မှာကုနာအခွင့်အရေးတစ်ခုကကုနာ ဩတဝနမင်းထံကနေပြီးတော့သူကဘာရောက်တော့ဒီရေကန်ကိုအပိုင်စားရတယ်ဒီရေကန်ကိုအပိုင်စားရတော့ဒီရေကန်မှာပေါ့ဒါဆင်းသက်လာတဲ့ပုဂ္ဂိုလ်သူကခွင့်ပြုချက်မရှိဘဲနဲ့ဆင်းသက်လာတဲ့ပုဂ္ဂိုလ်မှသူကဖမ်းဆီးပြီးတော့ဒါအဲစားတော့ခွင့်ရတယ်ပေါ့ဒီလိုအခွင့်အရေးတခုသူကရထားတယ်အဲရထားပေမဲ့အလင်ကားရတာတော့မဟုတ်ဘူးဘလို့ရတာတော့လို့မေးတဲ့အခါကျတော့ခုနပြောတဲ့ ဒီဒေဝဓမ္မအမိရတဲ့တရားကိုမတိတဲ့ပုဂ္ဂိုလ်ပဲသူကစာခွင့်ရတယ်ဒေဝဓမ္မအမိရတဲ့ပုဂ္ဂိုလ်ဒေဝဓမ္မတရားတွေကိုသိတဲ့ပုဂ္ဂိုလ်ကိုသူမှာဒါဖန်စားခွင့်မရှိဘူးဒီအခွင့်အရေးတစ်ခုသူကရတယ်တပတ်မှကြည့်လိုက်ပြန်တော့လေခုနဦးဇင်းတို့ဘုရားအလောင်းတော်ပေါ့ဘုရားလောင်းတော်ကအဲ့ဒီဗာရဏသီပြေမှာအဲဗာရဏသီဘယင်ကြီးကအက်ကမေးသည် မိဖုရားကြီးထံမှာမှာတန်လေးဆွတ်တီးပြီးတော့ဒါလူဘဝကိုရောက်လာတယ်။ဘယင်းငယ်သားတော့အကြီးဆုံးအနေနဲ့ရောက်လာတယ်။တို့ဘုရားလောင်းမိကျုတန်တင်ဖွင့်ပြပြီးတော့မကြခင်မှာပဲပေါ့။ဘာဖြစ်တော့ဆိုတော့တကားဒုတိယမြောက်ဘယင်ကြီးမှာအန္တရရဏရလာတယ်။အဲလိုဒုတိယမြောက်အန္တရရဏလေးရပြီးတဲ့အခါ လိုလည်းပြောပေါ်လေအဲ့ဒီအက္ခမေတီမိဖုရားကြီးတဲ့ပဲအဲ့ဒါအဲသုတိပြတ်ကြီးတည်လွန်သွားတယ်တည်လွန်သွားတော့အရှင်မြင်းနဲ့ပြစ်လေတော့ပေါ့အဲ့ဒါနောက်တဲ့မိဖုရားကြီးတအူးထပ်ပြီးတော့ရောက်တယ်နော်အဲ့တော့ဒုတိယမြောက်မိဖုရားကြီးဆိုကြသူသို့တော့သူလည်းပဲအက္ခမေတီပဲပေါ့အက္ခမေတီဒုတိယမြောက်ဖြစ်တဲ့အက္ခမေတီမိဖုရားကြီးအဲမိဖုရားကြီးနဲ့တည်းကလည်းမကြခင်မှာပဲတန်နေသားလေးရတယ် အဲတန်လေးသားလေးရတော့တခါလေဘယင်ကလည်းဒီတန်ဒီသူ့ကသားလည်းရဘူးအင်မတန်မှအဲချစ်မြတ်နိုးတယ်ချစ်မြတ်နိုးတဲ့အခါကျတော့ဒီသားရနာလေးကိုမြင်လိုက်တာနဲ့စိတ်ထဲမှာကြည်နက်ပြီးတော့တခါလေမိဖုရားကိုလည်းပဲအဲ့ဒုတိယမြောက်ပေါ့အဲ့ကမင်းဒီမိဖုရားကြီးကိုဒုတိယမြောက်ဆိုတော့ဗရမမိဖုရားကြီးသူတိပြတ်ကျွေးသေလွန်တဲ့နောက်မှာဒါမိဖုရားကြီးမြောက်လိုက်တယ်အဲ့ကအဲ့ကမေဒီမိဖုရားကြီးကိုသူကကြက်တဲ့စုကိုယူစီဆိုပြီးဒီလိုစုပြီးတော့ စုပေးတဲ့အခါကျတော့မိဖုရားကြီးကလည်းသူလိုချင်တဲ့အချိန်မှာဒီစုယူမယ်ပေါ့လိုချင်တဲ့အချိန်မှာတောင်းမယ်ဆိုတော့ဒီလိုနဲ့ပဲမိမိပြော့ပြော့နေလိုက်တာအဲ့ဒါမင်းသား၃ယောက်ပေါ့လေအသက်ကလည်းတော်ကြီးတော့ကွာခြားပုံတော့မရမင်းသား၃ယောက်တော်တော်လေးအရွယ်ရောက်လာပြီတစ်ဘက်ကပထမမိဖုရားကြီးနဲ့ဒါအကမေဒီမိဖုရားကြီးနဲ့ရတာကဦးဇင်းတို့ဘုရားလောင်းရေးအဲနောက်မင်းသားတစ်ယောက်ပဲပေါ့မင်းသားနှစ်ယောက် တပတ်ကအခုလက်ရှိပေါ်ဦးဇင်းတို့မိဖုရားပေါ့အကမေတီမိဖုရားကြီးနဲ့ရရှိတာကဒါတယောက်ပေါ့ဒီလိုမျိုးအလားသား၃ယောက်ပေါ့အဲသား၃ယောက်ရောက်နေတဲ့အခါဘာဖြစ်တော့ဆိုတဲ့အခါကျတော့အဲမိဖုရားကြီးကခုနသားလေးလက်အရွယ်ရောက်ကိုစုစပြီးတော့တောင်းပြီအဲစုစတောင်းတဲ့အခါကျဘာတောင်းလို့ဆိုတဲ့အခါကျဒါသူ့သားကိုဒါရှင်ဘရင်ဖြစ်ဖို့ရအင်ရှင်မင်းအရာတောင်းအင်ရှင်မင်းအရာတောင်းတဲ့အခါကျတော့ခုနဘရင်လို့သူကလည်း ဒါကိုဟန်တာတယ်လိုဟန်တာလဲဆိုတော့ခုနတခါလေတိုင်းပြည်မှာခုနဒီပရမအကမေဒီမိဖုရားကြီးနဲ့ရထားတဲ့သားတော်နှစ်ယောက်ရှိတယ်ဒါမိတာတာကုမာရလို့ခေါ်တဲ့ဘုရားလောင်းမင်းသားရေနောက်တစ်ခါသူရိယကုမာရလို့အမည်ရတဲ့ဒါဘုရားလောင်းရဲ့ညီပေါ့အမင်းသားရေပေါ့ ဇန္နကုမာရဇန္နကုမာရအမည်ရတယ်မင်းသားရဲ့ဆိုဒီလိုမင်းသားနှစ်ယောက်ကထင်ရှားရှိနေတော့အရေးချင်းနဲ့ပြည်စုံတဲ့တိုင်းသူပြည်သားတွေကအမြင်မှလည်းအင်မတန်မှကျေနပ်စရာကောင်းတဲ့ဒါကလည်းလက်ယုံရင်နှလုံးရည်နဲ့ပြည်စုံတဲ့ဒါသားတော်ကြီးနှစ်ပါးရှိနေတယ်အဲဒါတော့သားတော်ကြီးနှစ်ပါးရှိနေတဲ့အတွက်ကြောင့်ဒါရှင်မင်းရာဒူးကိုတော့ဒါမပေးနိုင်ဘူးဆိုပြီးတော့ဒီလိုမျိုးခုနမဟိတာတာကုမာရရဲ့ဇန္ဒီမ စန္ဒီမာကုမာရပေါ့စန္ဒကုမာရအေးဒီလိုသားတော်နှစ်ပါးရှိနေတဲ့အတွက်ကြောင့်မယူဖို့ကိုဒီလိုပြောတယ်တိစုမတောင်းဖို့ပြောတယ်ပြောပေမဲ့ခုနမိဖုရားကြီးဆိုတာကလည်းခုနသူ့သားကိုရှင်ဘရင်ပဲဖြစ်စီခြင်းတယ်ခုနအငယ်ဆုံးသူနဲ့ရတဲ့သားကစန္သူရိယကုမာရအဲသူရိယကုမာရကိုဒါရှင်ဘရင်ဖြစ်ပဲဒါသူကလိုချင်တယ်ဒီလိုအကျင့်ချင်းတောင်းတယ်တောင်းတဲ့အခါကျတော့ဘရင်ကြီးကလည်းမပေးဘူးမပေးတော့ဘာဖြစ်တော့ဆိုတော့ တောင်းမှများလာတော့နောက်ဘယင်ကစဉ်းစားတယ်စဉ်းစားတဲ့အခါကျဒီလိုယာရူးတွေအာနာတွေကိုမမောနေတဲ့ပုဂ္ဂိုလ်တွေဒီအကြိမ်မြန်သူတို့လိုချင်တာမရရင်အချိန်မရွေးဒါဒါအကြောင်းရှာပြီးတော့ဒီမင်းသားကြီးနှစ်ပါးပေါ့ခုနမဟိတသာကုမာရရေနောက်တကဇာနာကုမာရရေဒီမင်းသားကြီးနှစ်ပါးကိုဒါဒုက္ခပေးနိုင်တယ်အန္တရာယ်ပြုနိုင်တယ် ဒီလိုမျိုးဘယင်ကြီးကနားလေတဲ့အခါနောက်ဆုံးတော့ခုနပေါ့လေအငယ်ဆုံးသားဖြစ်တဲ့ခုနဒုတိယအကမေတီမိဖုရားနဲ့ရတဲ့သားကိုပဲဒါအိမ်ရှိအရာမှာအိမ်ရှိဇံအရာပေါ့ဒီလိုပြရတော့မယ်အခြေအနေကျုံလာတယ်ကျုံလာတော့တခါလေဇင်မကောင်းကြီးစွာနဲ့ပဲခုနပြောတဲ့တိုင်းသူပြည်သားတွေအာဟုအာထာပြုရသောတိုင်းသူပြည်သားတွေ ဒါမြန်နှုတ်အပ်တဲ့လက်ယုံရည်နှလုံးရည်နဲ့ပြည့်စုံတဲ့သာတော်ကြီးနှစ်ပါးပထမအက္ခမိတိမိဖုရားကြီးနဲ့ရောက်ခဲ့တဲ့သာတော်ကြီးနှစ်ပါးဖြစ်တဲ့မိသားတော်အကုမာရရဲ့ဇာနာအကုမာရရဲ့ဒီမင်းသားနှစ်ပါးကို တကားတဲ့အရာခေါ်ပြီးတော့အကျိုးအကြောင်းပြောအကျိုးအကြောင်းပြောပြီးတော့အရာယာရုအာနာဓာရီကိုမမောတဲ့ပုံကိုကြီးရှိနေတော့သင်တို့ရဲ့အန္တရာယ်ကိုလည်းအချိန်မီကြာရောက်နိုင်တယ်ဒါကြောင့်မလို့အရာဒီတိုင်းကြီးကထွက်ပြီးတော့ ဒါတော့ရတော့ဒေသမှာနေပြီးတော့အဲတချိန်ငါလွန်တဲ့အခါငါလွန်တဲ့အခါဆိုခုနဗာရတိဘယင်ကြီးသုတိပြတ်ကြီးတည်လွန်ခဲ့မယ်တည်လွန်တဲ့အခါကြရင်တော့ဒါပြန်လာပြီးတော့မိမိတို့ကသင်တို့ရဲ့ဖခင်ရဲ့ဥစ္စာပေါ့ဖခင်ဖြစ်တဲ့ငါရဲ့ဥစ္စာဖြစ်တော့ဒီတိုင်းချိန်မှာပြန်ပြီးတော့တကားတဲ့အလားမင်းပြူကအုပ်ချုပ်ကြပြီးတော့လို့ဒီလိုမှာပြီးတော့တာတော်ကြီးနှစ်ပါးအဲ့ဒါမိသားတာကုမာရရဲ့ ဇန္ဒကုမာရရေဆိုတဲ့သာတော်ကြီးနံပါတ်ကိုဒါလုံးပြောပြီးတော့တိုင်းပြည်ကနေခိတ္တခဏရှောင်းနေခိုင်းနေပေါ့ခေတ္တကားနဲ့ပြောရင်အဲ့လိုတိုင်းပြည်ကနေတကားလေးရတာထွက်နေဖို့ဒါလုံးပြောတဲ့အခါအဲ့တော့တကားလေးသာတော်နံပါတ်ကလည်းဘာကမဲ့တော်ရဲ့စကားကိုတကားလေးမြေဝမကြနားထောင်ပြီးဘာမှညှဉ်းဆန်းခြင်းမရှိပဲနဲ့ဒါတိုင်းပြည်ကထွက်မယ်အဲ့တော့ဘရင်ကြီးကလည်းတကားလေးမဖြစ်လို့တော့တိုင်းပြည်ကထွက်သွားခိုင်းရတာစိတ်ထဲမှာတော့ဘေးကြီးကြမ်းမှာတော့ အဲ့တော့တခါလဲသားတော်နှစ်ပါးကိုတခါလဲရင်ဝင်ပိုက်ပြီးတခါလဲဥကောင်းကိုပုတ်ပြီးတော့ဒီလိုမျိုးနဲ့ဒါလှုပ်လိုက်ကြအဲ့ဒီအချင်းရာကိုဘသူကမြင်နေတော့လို့မေးတော့ခုနငယ်ဆုံးသားပေါ့တနည်းအားဖြင့်ဒုတိယအကမေတီမိဖုရားနဲ့ရတယ်ဒုတိယကုမာရာဆိုတဲ့ဒီမင်းသားလေးကဒီအချင်းရာတွေအကုန်လုံးမြင်မြင်တဲ့အခါကျတော့အကြောင်းကျိုးကိုမေးတယ်ဘာကြောင့်လို့ဘာလို့ကိစ္စတော့ဆိုတော့ခုနအကိုလို့သူနှစ်ယောက် ဝရတုနှံကအကျိုးကြောင့်ပြောပြတဲ့အခါခုနဒုတိယကုမာရမင်းသားကသူလည်းဒါဆိုရင်လိုက်မယ်ဆိုပြီးဒါကလည်းတုံတုံကြောင့်ကြီးအဲ့ဒါအကူကြီးနှစ်ယောက်နဲ့အတူအဲ့ဒါတိုင်းနိုင်ငံစွန့်ပြီးတော့ဒီလိုတော်တဲ့တောင်းတယ်ဒီလိုသွားပြီးတော့နေမယ်ပေါ့အဲ့တော့ဘယ်သွားကြတော့ဆိုတော့ဒါကလည်းညီကိုသုံးရတာဟိမဟွန်တာတောင်းနဲ့သွားဟိမဟွန်တာတောင်းသွားတယ်ပေါ့ဟိမဟွန်တာတောင်းကိုသွားကြတယ်အဲ့တော်တဲ့တောင်းနဲ့ဒီလိုဝင်သွားဝင်သွားပြီးအဲ့လိုသွားလိုက်တာ တော်တော်လေးခါရဲခရီးလေးပေါက်ပြီခရီးလေးပေါက်ပြီဆိုတော့ဒါကလည်းအေးအဝါတာကောင်းတဲ့တစ်ပင်တစ်ပင်တွေ့အဲ့တစ်ပင်ရင်မှာဒါကလည်းညီကို၃ယောက်ခဏတပြုံနာညီကို၃ယောက်ခဏတပြုံနာနားနေတဲ့အချိန်မှာပဲအဲ့ဗိမန်နွမ်းနေနေဗိမန်နွမ်းနေတယ်ဆိုတဲ့အခါကျတော့ရေကြီးမိုးလေးအဆင်ပြေအောင်ဆိုပြီးရေရှာတော့ရေရှာမယ်ကြမယ်ဆိုတော့ညီလုတ်သူကလည်းခုနအိုတရားနားလေသူကအငယ်ဆုံးဖြစ်တော့ခုနဒုတိယကုမာလား သူကဒါအကိုလုတ်သူကိုကဲအကိုလုတ်သူနှစ်ဦးကိုနားနေအောင်ဆိုပြီးတော့သူကအဲ့ဒါရေချသွားတယ်ရေချသွားတော့စောစောကပြောတယ်အဲ့ဒီသူတို့နားနေတဲ့ဒီရေအောင်ဝသားကောင်းတဲ့တစ်ပင်နဲ့မလန့်မကန့်မှာခုနရေကန်တစ်ခုရှိတော့အဲ့ရေကန်တဲ့ကိုတခါလေးဆင်းသွားတယ်မစူးစမ်းမစင်ခြင်းမိပဲနဲ့မစူးစမ်းမစင်ခြင်းမနဲ့ဆင်းသွားပြီးတဲ့အခါခုနခုနရက်ခိုက်ပေါ့ဒီရေကန်ကို အပိုင်စားရထားတဲ့ဒီဘရုရခတ်ကလည်းဒီမင်းသားလေးကိုတခါလေးဖမ်းထားလိုက်တယ်ဖမ်းထားပြီးတဲ့အခါကျတော့ဒီဒေဝဓမ္မတရားနှစ်ပါးကိုပြောပါဒေဝတရားဒီမဒေဝဓမ္မတရားနှစ်ပါးကိုပြောပါဆိုတလို့မေးမေးတဲ့အခါကျတော့ဒေဝဓမ္မတရားဆိုတာဘာလဲဒေဝဓမ္မတရားဆိုတာဘာလဲဆိုတော့သူကဒါလနဲ့နေတလို့ပြောတာနှစ်ပါးဆိုတော့လနဲ့နေပေါ့နော်တလို့ပြောတယ်ပြောတဲ့အခါမှာဒါမဟုတ်ဘူးဆိုပြီးတခါလေးသူ့ဖမ်းထားလိုက်တယ်လက်ခိုက်ကဖမ်းပြီးတော့တခါလေးရေထဲဆွဲပြီးတော့အဲ့မှာသူ့ပြတ်တမ်းမှာပေါ့တလို့ထားတယ်ပေါ့ အဲ့ချိန်မှာကလည်းတော်တော်လေးကြာနေတယ်တကလည်းညီလို့သူလည်းပြန်မလာဘူးဆိုတော့နာညီအလတ်လို့သူပေါ့ဘုရားရှင်ဘုရားလောင်းတော်ရဲ့ညီလို့သူခုနဒုရိယစန္ဒကုမာရကတကလိုက်သွားပြန်လိုက်သွားပြန်တော့တို့တူပဲသူလည်းမစူးစမ်းမစူးနေနဲ့ရေတဲ့ကိုဆင်းမိတဲ့အခါခုနတက်ကကဖမ်းပြီးသူကလည်းဒေဝဓမ္မတရားမေးဒေဝဓမ္မဒေဝဓမ္မတရားမေးတော့သူကဒေဝဓမ္မတရားဆိုတာဘာလဲဆိုတော့အဲ့ဒါအရက်လေးမျက်နာကိုဒေဝဓမ္မတရားလို့ခေါ်တယ် ဒေဝရမတရားဒီရဲ့လေးမျက်နှာပဲဆိုသူလည်းပဲဒါမဟုတ်ဘူးဆိုပြီးဒီလိုဖမ်းထားလိုက်ပြန်တယ်ဒီလိုဖမ်းထားလိုက်တဲ့အခါကျတော့မှဘာဖြစ်တုံဆိုတော့ဦးဇင်းတို့ဘုရားလောင်းလည်းပဲဒီခါလေးညီတော်နှစ်ယောက်ကတော်တော်နဲ့ပြန်မလာဘူးပြန်ပြန်မလာဘူးဆိုတော့ဘာမှန်းဖြစ်တယ်လေဆိုပြီးဒီခါလေးစူးစမ်းတဲ့အနေနဲ့ဒီခါလိုက်သွားပြန်တယ်လိုက်သွားလိုက်တော့ဒီရေကန်ရောက်တဲ့အခါကညီနှစ်ယောက်ရဲ့ခြေဟာဆင်းတာပဲတွေ့တယ်တက်တာကမတွေ့မတွေ့တော့ဒီခါလေးပညာရှိတဲ့ပုဂ္ဂိုလ်လည်းဖြစ်လေတော့ အာဒါဆိုလို့ရှိရင်တော့ဒီရေခံမှာတော့အဆောင်ရှောင်လက်ခိုက်ဆိုတာတော့ရှိလိမ့်မယ်ထင်တယ်အဲဒီလိုမျိုးစင်ကျင်ပြီးတော့သူကမစင်သေးဘူးမစင်သေးတဲ့ကမှာကောလက်ခိုက်ကလည်းခါလေပုံနာခီးသွားဟန်ဆောင်ပြီးတော့တခါလေသူ့ကိုအာအမောင်းအခါလေခီးဒီတလောက်ပန်းတာဘာကြောင့်ရေမိုးတွေကိုတခါလေဒီမှာရှိတဲ့ဂျင်းအေဂျင့်နဲ့ရေမိုးတွေကိုဘာလို့မသုံးဆောင်မဲနဲ့ဒါကမ်းပေါ်မှာပဲဒီလိုရက်နေရတာလေဒီလိုလာပြီးစကားစားတယ်ဘုရားလောင်းလို့သူကလည်းစင်ကျင်လိုက်တယ်အကယ်ဒီနေရာမှာဆိုရင်တော့ဒီပုဂ္ဂိုလ်ဟာ ဒီရေကန်ကိုစောင့်နေတာလက်ခိုက်ပဲဖြစ်ရလိမ့်မယ်ဆိုပြီးသူ့ကိုအဲ့မှာမိတယ်တင်ဒီလက်ခိုက်မဟုတ်လားသူကလေးဟုတ်တဲ့အကြောင်းဝန်ခံဝန်ခံတော့ဘာလို့ငါညီတွေကိုဖမ်းထားတာလို့ငါညီတော်နှစ်ယောက်သူရိယကုမာရရဲ့အဲဇာနာကုမာရကဘာကြောင့်ဖမ်းထားတော့ဒါလို့မေးတော့မှသူကအကျိုးအကြောင်းပြောပြပြီဒီဒေဝဓမ္မတရားနှစ်ပါးကိုသိကျင်လို့အဲ့တော့ဒေဝဓမ္မတရားနှစ်ပါးကိုသိကျင်လို့ဆိုတော့ဘုရားလောင်းတော်ကလည်းကောင်းပြီတင်ဒေဝဓမ္မတရားနှစ်ပါးကိုသိကျင်ရင်ငါဟောပြမယ်ဒါပေမဲ့ ဒီလိုညင်နွမ်းနေတဲ့အဝိဇ္ဇာတွေနဲ့ကိုလည်းမတန်ရှင်းသေးရပဲနေတော့အသင်ကိုဟောပြလို့မရဘူးဆိုပြီးတခါလေးအဲ့ဒါကိုလည်းတန်တင်မှုလုပ်တယ်ပေါ့အဲ့တော့တူတူပြောပေါ့ဒီရက်ခိုက်ကလည်းတခါလေးအဲ့ဒီကံကိုစောင့်နေကတော့ဘလူးရက်ခိုက်ပေါ့အဲ့သူကလည်းတခါလေးပဲအဲ့ဒါဘုရားလောင်းတော်ကိုတခါလေးရေမိုးချိုးပြီးတော့မုံမြတ်တဲ့ဒါဟာရတွေနဲ့ကြွေမွေးပြီးတဲ့အခါကျမှဒီဒေဝဓမ္မတရားနှစ်ပါးကိုနာယူတယ်ပေါ့နာယူတော့မှအဲ့မှာဘုရားလောင်းတော်ဘဝလောင်းတော်ဘဝ မာတဲ့ကဒီဒေဝဓမ္မတရားနှစ်ပါးကိုဟောခဲ့တာအဲဒါစောစောကဂါထာလေးပေါ့ဟေရိယောတပဓမ္မနာသုက္ကဓမ္မသမာဟိတာတန်တောတပုရိတာလောကေဒေဝဓမ္မတိဥစ္စေရီလောကေလောက၌ဟိတိဩတပတမ္မနောမကောင်းမှုဒုစရိုက်တို့ကိုပြုခြင်းမှအရှက်ခြင်းဟုဆိုသောဟိတိတရားမကောင်းမှုဒုစရိုက်တို့ကိုပြုခြင်းမှထိတ်လန့်ခြင်းတိဟုသောဩတပတရားနှင့်ပြည့်စုံကုန်ထသော ဒုက္ခဓမ္မတမဟိတာဒုက္ခဓမ္မအမိယတိဟေတေဩဒဘာဟုဆိုသောကုသိုလ်တရားတို့နှင့်ပြည့်စုံပေထသောတန်တော်ငြိမ့်တသောကိုအမွေရာရှိပေတတ်သောကိုအမွေရာစားသောကောင်းခြင်းတရားရှိပေတတ်သောတဗုရိတာခြေသူတရားကိုတိတာကုံသောသူတော်ကောင်းတို့ကိုဒေဝဓမ္မာတိ ဒေဝဓမ္မဟု၍ဥစ္စေရီကောင်းစွာမသွေဆိုအပ်ပါ၏တတိသာဓုသာဓုသာဓုပါဗျာ။ဒါဆိုတော့ဘုရားအလောင်းတော်ကဒီမှာပေါ့ဒေဝဓမ္မနဲ့ပတ်သက်လို့ဒီတရားနံပါတ်ကိုပြောတယ်။အဲ့တော့ဟိတိဥဒ္ဒပသမဏဟိတိဥဒ္ဒပတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ် တော့ဟိတေဥဒ္ဒပတရားနဲ့ပြည့်စုံတယ်ဆိုတော့ခုနမကောင်းမှုဒုတိယတေကိုပြုခြင်းမှာရှက်တယ်မကောင်းမှုဒုတိယတေကိုပြုခြင်းမှာကြောက်တယ်ပြုခြင်းပြောခြင်းကြံစီခြင်းမှာရှက်တယ်မကောင်းမှုဒုတိယတေကိုပြုခြင်းပြောခြင်းကြံစီခြင်းမှာကြောက်တယ်အဲ့လိုကြောက်သောပုဂ္ဂိုလ်ပေါ့ဟိတေဥဒ္ဒပတရားနှစ်ပါးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်နောက်တစ်ခါဒုက္ခဓမ္မအမြင်ရတယ်ဟိတေဥဒ္ဒပအစရှိတဲ့ကုသိုလ်တရားတွေနဲ့ပြည့်စုံသောငြိမ်သက်သောကိုယ်အမှုရာစသည်ရှိသော သူတော်ကောင်းတွေကိုဒါဒေဝဓမ္မလို့ခေါ်တယ်ဒီဟာလေးပြောရကကမေးတဲ့အခါမှာမင်းသားကြီးကဒီဟုတ်တဲ့ဥဒ္ဒပတရားပေါ့ဟိရိဥဒ္ဒပတရားနှစ်ပါးနဲ့ပြည့်စုံပြီးတော့ဒုက္ခဓမ္မအမိရတဲ့အဲတရားပေါ့ဒုက္ခဓမ္မအမိရတဲ့တရားနဲ့ပြည့်စုံတဲ့သူတော်ကိုဒေဝဓမ္မလို့ခေါ်တယ်ပေါ့ဒီဇက်တော်ရအဲဒါလို့ဘုရားဘုရားအလောင်းတော်ကဟောလိုက်တာပေါ့အဲဒီနေရာမှာဒုက္ခဓမ္မစကလုံးလေးတစ်ခုတိုးလာတာပေါ့ ဣတိဥဒ္ဒပနဲ့ပြည့်စုံတယ်ဒုက္ခဓမ္မအမိရတဲ့တရားတွေနဲ့လည်းပြည့်စုံတယ်ဆိုလိုပြောတာအဲ့တော့ဒုက္ခဓမ္မဆိုတော့ကျွန်တော်ဒီမှာခက်ဒီလိုလေးပြန်ပြောကြရအောင်ပေါ့တော့ကျွန်တော်အင်္ဂုတ္တရနိကဒုက္ခနိဗ္ဗာန်မှာလားဒုက္ခတုတ်တံကာဏတုတ်တံဆိုပြီးတော့တုတ်တံနှမျိုးရှိအဲနောက်တစ်ခါစရိယတုတ်တံဆိုပြီးတော့ဒီလိုပေါ့တုတ်သုံးသုံးခုလာတယ်ပေါ့အဲ့ဒီမှာဦးဇင်းတို့ဒုက္ခဓမ္မဆိုပြီး အဲဒုက္ခဓမ္မကိုဦးဇင်းတို့ဘုရားအရှင်ကဒီအင်္ဂုတ္တရနိကမှာကြဘယ်လိုဟောတော့လို့ဆိုတော့ဒုက္ခဓမ္မဆိုတာဟိတိဥဒ္ဒပနော်ဟိတိဥဒ္ဒပတိဒုက္ခဓမ္မလို့ဟောတယ်ဆိုဘုရားရှင်ကဟောတယ်အဲ့တော့အဲ့မှာဆိုဒွေမင်ဘိကဝေဓမ္မဒုက္ခကတမေတွေဟိတိသာဥဒ္ဒပင်သာဣမေကောဘိကဝေ ဒွေဓမ္မာတုတ်ကတဲ့ခြေသားရန်တို့တဲ့တုတ်ရတဲ့တရားဟာနှစ်မျိုးရှိတယ်အပြည့်ရဲ့ခါကျမိုက်တုတ်ကအမိရတဲ့တရားနှစ်မျိုးဆိုတာဟိတိနဲ့ဥဒ္ဒပပဲတဲ့ဘာနဲ့ဘာတဲ့တော့ဟိရိနဲ့ဥဒ္ဒပပါဗျာဟိရိနဲ့ဥဒ္ဒပပဲလို့ဒီလိုဘုရားရှင်ကမိန့်ပြီးတဲ့အခါကျမှအဲဟိရိဥဒ္ဒပကိုဒုက္ခလို့ခေါ်တာဘာကြောင့်ဒုက္ခလို့ခေါ်ဒုက္ခဆိုတာဖြူစင်တာပဲ ဒုက္ခဆိုတာဖြူစင်တော့ဖြူစင်တဲ့တရားလို့ဒီလိုဟောတယ်အဲ့တော့ဖြူစင်တဲ့တရားနှစ်ပါးလောကမှာရှိတယ်ပေါ့အဲ့ဒါဘာလဲဆိုတော့ဟိတိနဲ့ဩတ္တပအဲ့တော့ဟိတိနဲ့ဩတ္တပဒီအရှက်အကြောက်တရားဒီဖြူစင်တဲ့တရားဒါပေမဲ့တက္ကရာကပြောတယ်ဒီနေရာမှာဖြူစင်တဲ့တရားဆိုတာနဟောနာတုတ်ကဒါယတုတ်ကတဲ့အယောင်အစင်းအပြင်ဖြူစင်တာဖြူစင်တဲ့အတွက်ကြောင့်အဲဒါတုတ်ကလို့ခေါ်တာဖြူစင်တဲ့တရားလို့ခေါ်တာမဟုတ်ဘူး တကယ်ကြောလူချင်းကဒုက္ခဒါယပနာဥပနိန္ဒီတိနိဗ္ဗတိဒုက္ခဒါယဒုက္ခတဲ့ဟောဒုက္ခဆိုတာဘာဖြစ်တော့ဆိုတော့ကျူစင်ကြောင်းဖြစ်တဲ့ခုနဒုက္ခတိဘုံဘောဝကိုဆောင်သွားတတ်လို့ဟိတိဥဒ္ဒပတရားနှစ်ပါးရှိရင်ထိုဟိတိဥဒ္ဒပတရားနှစ်ပါးကဖြူစင်ကြောင်းဒုက္ခတိဘုံဘောဝလူပြည်နတ်ပြည်မြမပြည်တိဟုသောဖြူစင်တဲ့ဒုက္ခတိဘုံဘောဝတွေကိုဆောင်သွားတတ်လို့ဖြစ်စီတတ်လို့ အဲ့ဒါတုတ်ကလို့ခေါ်တာအဲ့တော့တုတ်ကဆိုတာဟိတိဥဒ္ဒပတရားနှစ်ပါးကိုပြောတယ်အဲ့ဟိတိဥဒ္ဒပတရားနှစ်ပါးဒီတုတ်ကဆိုတဲ့ဖြူစင်ခြင်းလို့အမည်ရတယ်ဘာကြောင့်ဖြူစင်တာလို့ဆိုတော့သုသောကပြောသလိုအယောင်အသွေးကြောင့်ဖြူစင်တာဟုတ်သလားမဟုတ်ပါဘူးဖေအယောင်တွေးကြောင့်မဟုတ်ပါဘူးဖေအယောင်စင်းအပြင်အယောင်စင်းအပြင်ဖြူစင်တာမျိုးကိုပြောတာမဟုတ်ဘူးတဲ့အကြောင်းအပြင်ဘလို့အကြောင်းအပြင်ဆိုတော့ ချူစင်ကြောင်းဖြစ်တဲ့ဒုက္ခရိဘုံဘဝကိုဆောင်ပေးတတ်တဲ့သဘောဆောင်ပေးတတ်ခြင်းဆိုတဲ့အကြောင်းအပြင်ဖြူစင်လို့ဟိတိဩဒဘာတရားနှစ်ပါးကိုတုတ်ကဖြူစင်တဲ့တရားလို့ဒီလိုခေါ်တာအပြစ်ကင်းတဲ့ဖြူစင်တဲ့ပေါ့နောက်တစ်ခုကဘာပြောထားတော့ဆိုတော့နောက်တစ်နည်းအပြင်ပြောမယ်ဆိုရင်တရတ္တိနာပိဝါတဗ္ဗကုသလဓမ္မိတုတ်ကနောက်တစ်ခါတုတ်ကဆိုတာတော့ခုနက သူတို့ရဲ့ပင်ကိုသဘောအချင်းကိုကလုပ်ငန်းကိစ္စပင်ကိုသဘောအချင်းကိုကတယ်သူကရှူစင်တဲ့အတွက်ကြောင့်လည်းအဲအလုံးစုံသောကုသိုလ်တရားတွေကိုလည်းတုတ်ကလို့ခေါ်တယ်ဒါကထာဂရကဖွင့်တာပေါ့ပြီးတော့မှဘာပြောဒီနေ့မှာဦးဇင်းတို့သဘောကျတဲ့စကားလေးတစ်ခုပေါ့အဲ့ဒါကနောက်ဆုံးဒေတံဥပပတ္တိယစိတ်တံပပ္ပတရံဟောတိဒေတံထိုတုတ်ကာမိရတဲ့ဟိတိဥဒ္ဒဘတရားနှမျိုးတို့သည်ဥပ္ပပတ္တိယဥပ္ပတ္တိယဖြစ်သည်ရှိသော စိတ်တံစိတ်ဒီပပန္တရံအယောင်တလက်လက်တောက်ပါ၍နေသည်ဟောဒီဖြစ်၏အဲ့တော့စိတ်ဓာတ်ကလေးတွေဖြူစင်နေဆိုတဲ့အပိုင်းမှာဒီဟိရိယတ္တပတရားတနည်းအားဖြင့်ကုသိုလ်တရားတွေဖြစ်လာပြီဆိုရင်တဲ့အဲ့စိတ်အစဉ်မှာဖြူစင်သွားတာပဲပပတရအယောင်တောက်လာတာဒါကြောင့်မလို့သူ့ကိုတုတ်ကလို့ခေါ်တယ်တဲ့အဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီနေရာလေးမှာပေါ့ဟိရိယတ္တပတရားနှစ်ပါးမိမိတို့တန်တန်မှာတီးနေတယ်တီးသွားပြီဆိုရင် အဲ့ဒါမိမိတို့ရဲ့စိတ်အစဉ်တွေကထိုးအခိုက်ကလေးမှာကြည်လင်ပြီးတော့တန်ရှင်းနေတယ်။ဘာဖြစ်နေတော့ဆိုစိတ်ခိုက်တမ်းမှာစိတ်ကကြည်လင်ဖြူစင်နေပါတယ်ဗျာ။စိတ်ကလေးကကြည်လင်ပြီးတော့တန်ရှင်းနေလိမ့်မယ်။အဲ့ဒါဘာကြောင့်လို့ဆိုတော့ဟိတိနဲ့ဥဒ္ဒပအကြောင်းဘာကြောင့်လို့ဟိရိနဲ့ဥဒ္ဒပတရားနှစ်ပါးကြောင့်ပါဗျာ။ ဒါကြောင့်မလို့သူတို့နှစ်ပါးကိုတုတ်ကဖြူစင်တဲ့တရားလို့လည်းခေါ်တယ်နောက်တစ်ခါတုကတိဘုံဘောကဖြူစင်တဲ့တုကတိဘုံဘောတွေကိုရောက်ရှိစေတတ်တဲ့အကြောင်းအဲ့တော့ဟိရိယုဒ္ဓဘတရားနှစ်ပါးရှိမိမိတို့ကမကောင်းမှုတွေကိုကြောက်လန့်နေမကောင်းမှုတွေကိုဆက်စုပ်တယ်ယုံကြတယ်အဲ့လိုမကောင်းမှုတွေကိုမကောင်းမှုတွေမှရှက်ခြင်းမကောင်းမှုတွေမှကြောက်ခြင်းကြောင့်အဲ့မကောင်းမှုဒုတိယကိုမပြုမိဘူးမပြုမိရင်နံပါတ်1အဲ့မပြုတဲ့ပုံကသူဟိရိယုဒ္ဓဘနဲ့ရှင်တွဲပြီးဖြစ်နေတဲ့ဒီစိတ်အစဉ်ကြောင့်ပဲ အာတကားတဲ့အာဖြူစင်နေသလိုအဲထိုပုဂ္ဂိုလ်ရဲ့လာရဂတိဒီလည်းပဲတဲ့ကောင်းမြတ်တဲ့ဘုံဘဝကိုဒါရောက်ရလိမ့်မယ်ဖြူစင်တဲ့ဘုံဘဝကိုရောက်ရလိမ့်မယ်တဲ့အဲဒါလေးကိုတစ်ချက်ဒီမှာဦးဇင်းတို့မှတ်ခဲ့ရမှာပေါ့မှတ်ခဲ့ပြီးတော့ယနေ့မျက်မှောက်ခင်နဲ့ရှင်တွဲပြီးဦးဇင်းကဒီနေရာလေးမှာဘာပြောချင်တော့ဆိုတော့တို့တရားကြီးတွေတက္ကမကြီးတွေအနေနဲ့အဲ့တော့ဟိရိယုဒ္ဓပတရားဆိုတာကာယဒုတိယဝစီဒုတိယမနောဒုတိယတွေကို မှရှောင်ကျင်ရမှာပေါ့ရှောင်ခြင်းအပြင်ကြောက်ခြင်းအပြင်ရှောင်ကျင်ရမှာအဲ့တော့ဒီကာဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ဒီကိုမရှင်းမကြောက်ဖြစ်နေတော့ဒါဟိတိဥဒ္ဒပတရားဒါအားနည်းနေတယ်လို့ဒါလိုပြောအဲ့တော့ယနေ့မြတ်မောင်ခင်မှာခေတ်ကာလကြာပေါ့တခါလေးမှာဒီလူမှုဆက်ဆံရေးဒီဆက်ဆံရတဲ့အခါအများအကျိုးကိုတည်ဖို့နေရတဲ့ဒါဟိုစွမ်းဆောင်နိုင်တဲ့ပုံစံတွေလည်းများစွာရှိကြပါတယ် သို့တော်လည်းပဲခုနအဲ့အများအကျိုးအတွက်ပေါ့တခါလည်းပင်ပင်ပင်မစင်းရဲခံပြီးတုံးနေရတယ်တခါလေးမှဦးစင်းတို့ဘာတွေ့ရတော့ဆိုတဲ့အခါကျတော့ဟိုစကလုံးနေအချင်းကျန်းတန်းလေးဒီလိုတုံးနေရတာလေးရှိအဲ့တော့အချင်းတွေအရင်တုံးတင်လို့တုံးနေတာဆိုတာလေနားလည်ပါတယ်သို့တော်လည်းပဲတက်နိုင်သလောက်တော့ဒီလိုကျန်းတန်းတဲ့စကလုံးတွေကိုတော့ရှော့ပြီးတော့ရှောင်ပြီးတော့ဖြည်းဖြည်းချင်းနဲ့ဒါမိမိလုပ်နေတဲ့အလုပ်ဒီတဲ့ခက်ခဲတဲ့အလုပ်တစ်ခုဖြစ်တယ်ဒါကိုတော့ဦးစင်းတို့နားလည်နိုင်ပေမဲ့ ဒါလိုအရင်ကြီးကြမ်းတမ်းနေတဲ့သကလုံးမျိုးတွေအတုံးလုံးမျိုးတွေဒါကာယကံဝစီကံထဲမှာကျုံးဝင်တာပေါ့နော်အဲ့လိုသကလုံးတွေကိုရှော့ပြီးတော့မိမိတို့လုပ်ရမယ်လုပ်ကိုဆက်ပြီးတော့လုပ်မယ်ဆိုရင်လည်းပဲဒါအင်မတန်မှအကောင်းမြတ်တယ်အဲဒါလိုလေးတော့နားလည်စီခြင်းတယ်ဒါကတော့ယနေ့မျက်မှောက်ခင်မှာလိုအပ်ချက်ကလေးတစ်ခုကိုဦးဇင်းတို့ကထည့်ပြောခြင်းဖြစ်ပါတယ်ကဲထားတော့အဲ့တော့ဒီဟိရိဥဒ္ဒဘာတရားဒီတကြောင်မလို့တုတ်ကားလို့ခေါ်တဲ့ဒါဖြူစင်ကြောင်းတရားလဲမြည်တယ်ဗာတရားမြည် ဒုက္ခဆိုတဲ့ဖြူစင်ကြောင်းတရားဖြစ်ပါတယ်ဗျာဖြူစင်ကြောင်းတရားတတ္တဝါတွေကိုဖြူစင်သွားစီတယ်ဒီဟိတိဥဒ္ဒပတရားနှစ်ပါးရှိညင်နွမ်းမှုတွေမဖြစ်တော့ဘူးဒါတစ်ချက်နောက်တစ်ခုဦးဇင်းတို့အဲ့ဒီမှာပဲကုတ္တရနိကေမှာပဲဒီဒုက္ခတုတ်တန်အောက်သွေးမှာဆက်ပြီးတော့ဦးဇင်းတို့စရိယတုတ်တန်ဆိုပြီးတုတ်တန်တစ်ခုနဲ့ဟောတယ်အဲ့မှာကျတော့ဒီတရားနှစ်ပါးကိုပဲဘုရားရှင်ကပြန်ပြီးတော့ဘေမင်ပိကဝေဓမ္မဒုက္ခလောကံပါလင်တိဘေကဝေจิตာယံတို့ ဒုက္ခဒုက္ခမိယအမိရကုန်သောဤမိတွေဓမ္မဤတရားနှမျိုးတို့သည် လောကလောကကိုပါလင်းသည်ဆောင်းချောက်ကြလေကုန်၏အဲ့ဒုက္ခအမိရတဲ့တရားနှစ်ပါးဘာလဲဆိုတော့သုဒ္ဓကပြောတဲ့ဟိတိနဲ့ဥဒ္ဒပါပဲအဲ့ဒုက္ခအမိရတဲ့ဟိတိဥဒ္ဒပါတရားနှစ်ပါးသည်လောကကိုလေစောင့်ရှောက်တယ်တဲ့ဘာကိုစောင့်ရှောက်တော့လောကကိုလည်းစောင့်ရှောက်ပါတယ်ဗျာလောကကြီးကိုစောင့်ရှောက်တယ်အဲ့တော့လောကကြီးမှာတခါလေး မင်းမဲ့ဇယိုက်ဒီမကြီးထွားဖို့နောက်တခါခုနလိုပေါ့အမိအယုကိုအမိနေရဦးမိတွေးကိုမိတွေးနေရစသည်အပြင်အာသတိဆရာကိုဆရာနေရာမှာထားတတ်မှုအရေးတယ်ပဲဒီဟုတ်တပဟိတိဥဒ္ဒပတရားနှစ်ပါးကဒါရှိနေမှဖြစ်တယ်ဟိတိဥဒ္ဒပတရားနှစ်ပါးမရှိလို့ရှိရင်ခုနပြောသလိုပေါ့ဒါကြလေရောရှေရှုထွေးပြီးတော့ဒီလိုလေးသွားတတ်တယ်အဲဒါကတော့ဟိတိဥဒ္ဒပတရားနှစ်ပါးဒီလောကကိုဆောက်ရှောက်တဲ့အပိုင်း ။ဒါကြောင့်မလို့ခြုံပြောရင်ယနေ့ဦးဇင်းတို့လက္ခဏာတတပြစ္စုပ္ပတ္တပဋ္ဌာန်အဖြစ်ဒါဟိုရောက်ရှိနေတဲ့ဟောရမယ်ဒီဟိရိဥဒ္ဒပတရားနံပါတ်ဒီဒေဝဒဝဒေဝဓမ္မလည်းအမိရတယ်ဖြူစင်ကြောင်းဖြစ်တဲ့တုတ်ကလည်းအမိရတယ်။ဟောနောက်တကလောကကိုစောင့်ရှောက်တဲ့တရားလည်းအမိရတယ်လို့ဒီလိုသဘောကျနှစ်တက်ပြီးတော့ဒီတရားနှစ်ပါးငါတို့တဏ္ဍာမှာရှိအောင်ကြိုးစားရင်တော့ငါတို့ဒီလည်း တခါလေဖြူစင်တဲ့ပုံကူကြီးဖြစ်မယ်လောကကြီးကိုစောင့်ရှောက်နိုင်တဲ့အထဲမှာလည်းငါတို့ပါလာလိမ့်မယ်လို့ဒီလိုသဘောကျပြီးတော့ဟိတိဥဒ္ဒပတရားနှစ်ပါးမိမိတို့တဏ္ဍာမှာရှိအောင်ကြိုးစားရမယ်ကဲကောင်းပြီရတော့ဒါကတော့ဟိတိဥဒ္ဒပတရားနှစ်ပါးကတခါလေဂုံတုဝိသေတဝိသေတာတွေပေါ့ဝိသေတနာပေါ့အပြီးတဲ့အခါကျတော့မဒီဟိတိဥဒ္ဒပတရားနှစ်ပါးရဲ့လက္ခဏာတတပိစုပတ္တံပဋ္ဌာန်လေးကိုဆက်ပြီးတော့တကယ်ဘယ်လိုဘယ်ပုံဘန်ဘန်ဗန်နီလန်အပြင်ရှုရမယ်ဆိုတာလေးကိုဦးဇင်းတို့ပြောကြရအောင် အဲ့တော့အဲ့ဟိတုဒ္ဓပတရားနှစ်ပါးခုနပြောတဲ့ဒေဝဓမ္မလည်းအမိရတယ်အဲဟိတုဒ္ဓပတရားနှစ်ပါးပေါ့အဲ့ဒီဟိတုဒ္ဓပတရားနှစ်ပါးကိုဦးဇင်းတို့ဒါလက္ခဏာတ္တအပြင်သွားကြမယ်ဆိုဟိရိကေလက္ခဏာဘာဘာတော်ဇိကုဇဏလက္ခဏာဟိဒီဘာဘာတော်မကောင်းမှုမှာဇိကုဇဏလက္ခဏာဆက်စုပ်ခြင်း ဆက်စုပ်ခြင်းရှက်တတ်ခြင်းသဘောရှိပါပြီဒါဟိတိရဲ့လက္ခဏာလေအဲ့တော့ဟိတိကိုရှုခြင်းတဲ့ပုဂ္ဂိုလ်တယောက်ကခုနကုသိုလ်စိတ်တစ်ခုဖြစ်နေတယ်အဲ့ကုသိုလ်စိတ်အတွင်းမှာဆိုကြပါစို့ဦးဇင်းတို့အဲဟိတိကရှင်တွဲပြီးတော့ဖြစ်တယ်။ဘာကြောင့်လဲဆိုတော့ဒီဟိတိတရားဒီသူကကုသလတပ္ပတာရဏစေတသိက်ပဲဒီတော့ကုသိုလ်စိတ်ဖြစ်နိုင်ကြတိုင်းဟိတိဆိုတဲ့ဒီတရားပေါ့မကောင်းမှုဒုတိယဒီမှာဆက်စုပ်တယ်ညွှန်ရှားတယ်ဆိုတဲ့ဒီတရားဖြစ်တယ်အဲရှင်နိုးတယ်ဆိုတဲ့ဒီတရားဖြစ်တယ် ဖြစ်တော့အဲ့တရားကိုစုကျင်တဲ့ပုဂ္ဂိုလ်တယောက်ကခုနကုသိုလ်စိတ်တန်တဲ့ကုသိုလ်စိတ်အစဉ်ဖြစ်တဲ့အခါထိုကုသိုလ်စိတ်အတွင်းမှာရှင်တွဲဖြစ်နေတဲ့တော့ဟိတ္တိတရားကိုဖန်ပြီးဉာဏ်လေးနဲ့ကြည့်တာပြီးတော့သူ့ရဲ့သဘောလက္ခဏာတွေကိုဆင်ခြင်အဲ့လိုဉာဏ်ထဲမှာထင်လာနိုင်မယ်သဘောလက္ခဏာနဲ့ဘာဘောဒောစီကုဋ္ဌနာလက္ခဏာမကောင်းမှုမှာဆက်သွခြင်းသဘောလို့ဉာဏ်ထဲမှာထင်တယ်အဲ့ဒါလေးကိုမကောင်းမှုကဆက်သွခြင်းသဘောဆိုတာလေးကိုအောင်ယူပြီးတော့ဘာဘာဒောစီကုဋ္ဌနာလက္ခဏာမကောင်းမှုမှာဆက်သွခြင်းဒီဟိတ္တိဒါလက္ခဏာကိုရှုတယ်နောက်တစ်ခါလုပ်ငန်းကိစ္စကိုရှုမယ် လေသာကာရိဏဘာဘာနဲ့အကာရအကရဏရတာဟောဘာပြောတုံးဆိုတော့ရှက်တော်အခြင်းအပြင်မကောင်းမှုတို့ကိုမပြုခြင်းဒါတုကလုပ်ငန်းကိစ္စရှက်တယ်မကောင်းမှုတွေကိုပြုရမှာရှက်တယ်ရှက်တဲ့အတွက်ကြောင့်မပြုဒါဟိတိကအဲလုပ်ငန်းကိစ္စပဲတစ်ချက်ရှုနေအဲ့တော့မိမိကခုနနန္တရားတွေကိုစနစ်တကျသိသိတတ်တဲ့သူတော်ကောင်းတယောက်ကခုနကုသိုလ်စိတ်အစဉ်မှရှိတဲ့ဟိတိကိုဉာဏ်နဲ့ဖန်သိသိလိုက်ဝတိတခုတွင်းမှရှိတဲ့ဟိတိကိုဉာဏ်နဲ့ဖန်သိသိလိုက် ပြီးတော့သူကလက် လက္ခဏာကိုရှုပဲခုပြီးတဲ့အခါထို့အတူပဲတဝတိထဲမှာမမေနောက်ကုသိုလ်စိတ်ဝတိတခုအတွင်းမှာရှိတဲ့ဟိတိကိုညံနဲ့ဖန်သိသိတယ်ပြီးတော့အဲ့ဒီဟိတိကရတ္တဆိုတဲ့လုပ်ငန်းကိစ္စကိုရှုမယ်ရှေသောအချင်းအပြည့်မကောင်းမှုတို့ကိုမပြုခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်ဒါတစ်ချက်ရတ္တပြီးတော့သုံးခုမြောက်ဖြစ်တဲ့ပြစ္စုပ္ပတ္ထံညံထဲမှာယောဂီသူတော်ကောင်းတယောက်ကအစဉ်ကြီးတဲ့အခါညံထဲမှာရှိရှိထင်လာမယ်ဘယ်လိုထင်လာမလို့ဒေသာကာရေနာပါပတော်သင်္ကောဇဏပြစ္စုပ္ပတ္ထနာ လေသာကရိဏယတောအချင်းယအပြင်ဘာဘတော်မကောင်းမှုမှာတင်ကောဇဏပြစ္စုပ္ပဒါနတုသုတ္တသောသဘောတရားဟောတခါလေညံထဲမှာဆင်ញင်လိုက်ရဟိတိဆိုတာဘလို့သဘောတရားဘလို့သဘောရှိသလဲလို့ဆင်ញင်နေတယ်သူတော်ကောင်းတယောက်ကညံထဲမှာထင်ရှားလာတယ်တဲ့ရှက်တတ်တဲ့အချင်းအရာအပြင်မကောင်းမှုမှာတွန့်ဆုပ်တဲ့သဘောမကောင်းမှုကိုတခါလေရေးရေးတင်းတင်းနဲ့တခါလေပြုတ်တာမျိုးမဟုတ်ဘူးကာတုတည်းပြုတ်အောင်မှာတွန့်ဆုပ်တယ်ဟိတိရှိတာတဲ့ပုဂ္ဂိုလ်ကတွန့်ဆုပ်တွန့်ဆုပ်မပြုတ်ဘူးပေါ့ရှောင်းနိုင် ဝစီဒုတိယခုနကြံကြံတန်းစကားကြီးတွေပြောအောင်မတွန့်ဆုပ်သွားတယ်အဲနောက်တကမနောစိတ်တက်ကမနောကံမကောင်းတာတွေကြံစည်နေရမှာကိုတွန့်ဆုပ်နေတဲ့သဘောလို့ဉာဏ်ထဲမှာထင်လာတာဒါဟိတိကိုစင်ကျင်တဲ့သူတော်ကောင်းတယောက်တန်းတယ်မှာနောက်တစ်ခုကသူ့ရဲ့နေသာသောအကြောင်းဟိတိကနိစ္စသောအကြောင်းကိုယူခြင်းတဲ့ပုဂ္ဂိုလ်တယောက်ကအတ္တကဝအတ္တခါရဝပဋ္ဌာနံအတ္တခါရဝပဋ္ဌာနံမိမိကိုယ်ကိုယူသေးခြင်းယူသေးလေးစားခြင်းဆိုတဲ့သဘောလေးနိစ္စသောအကြောင်းရှိတယ်။ဟောဟိတိကနိစ္စသောအကြောင်းကို ပြောပါဆိုရင်မိမိကိုယ်ကိုမိမိလေးစားတာပဲမိမိကိုယ်ကိုမိမိလေးစားတဲ့ပုံကဒုတိယပြောမှာငါလိုပုံကူမျိုးကပြောလို့တင့်တော်မလားငါလိုယဉ်ကျေးတဲ့ပုံကူငါလိုတကားတဲ့မုံမြတဲ့ပုံကူစသည်အပြင်ကိုကိုကိုလေးစားပြီးတော့ငါလိုပုံကူဒီဒီလိုဒုတိယမှုကိုမပြုဘူးဒီလိုဒုတိယမှုတွေကိုမပြောဘူးဒီလိုဒုတိယအကြံတွေးတွေကိုမတွေးဘူးလို့ဒီလိုကိုကိုကိုလေးစားပြီးတော့မပြုတာဒါဒီဟိရိရဲ့နေဆိုတော့အကြောင်း ဒီတော့ပြောင်းပြန်အပြင်ကြည့်မယ်ဆိုကိုယ့်ကိုယ်လေးစားမှုဒါမဲ့တဲ့ပုံကူကတော့ဒါမကောင်းမှုတွေကိုပြုနိုင်တာပေါ့ဟိတိဥဒ္ဒဘာမရှိမကောင်းမှုတွေကိုပြုနိုင်တာပေါ့ဒါလိုနားလည်ရမယ်ဗရာဟိတိကေဒါနီးစွာသောအကြောင်းဒါကြောင့်မလို့အဲဟိတိကိုလက္ခဏာလက်တာပြည့်စုံပတ်တံပတ္တံလို့ရှုမယ်ဆိုရင်ခုနစေတကနာတခုတွင်းမှာရှိတဲ့ဟိတိဆိုတဲ့ဒီစိတ်ကလေးကိုဉာဏ်နဲ့သိကြည့်တာပြီးတော့ခုနလက္ခဏာအနေနဲ့မြမလိုဒိဗ္ဗေလေးကိုနားလည်ပြီးတော့ဘာဘတော်ဇိကုဇဏလက္ခဏာဟိတိဒေတာကာရိဏဘာဘာနဲ့အကရဏရတာ ဒေတာကာရိနာဘာဘတော်သင်္ကောသနာပြည့်စုံပဋ္ဌာနာအတ္တကာရဝပဋ္ဌာနာဆိုတဲ့လိတာရှုရတယ်ဒါကဟိရိပေါ့နောက်ဥဒ္ဒဘကိုသွားမယ်ဆိုဥဒ္ဒဘဒီသူကလက္ခဏာကိုပြောပါဆိုဥဒ္ဒတနာလက္ခဏာဥဒ္ဒဗံဥဒ္ဒတနာလက္ခဏာမကောင်းမှုမှာထိတ်လန့်ခြင်းတဘောဒီဥဒ္ဒဘအဲ့တော့ခုနကုသိုလ်စိတ်အစဉ်တစ်ခုမှရှိတဲ့ဥဒ္ဒဘဆိုတဲ့ဒီစိတ်တိတ်ကိုကိုကတန်တရားကိုသိသိတဲ့အပိုင်းမှာသင်ကြည့်ခဲ့ဘူးပြီးပြီးရှုတတ်နေပြီ အဲရှုတဲ့အနေနဲ့တော်တော်ကောင်းတယောက်ကအဲဥဒ္ဒဘလေးကိုညံနေသိကြည့်ပြီးတဲ့အခါသူ့ရဲ့သဘောကိုဆင်ញင်လိုက်ဆင်ញင်လိုက်တဲ့အခါမှာအဲ့မှာသွားတွေ့ပြီးဥဒ္ဒသနာလက္ခဏာမကောင်းမှုမှာဒိဋ္ဌာညင်းသဘောလို့သူ့ရဲ့သဘောလက္ခဏာလေးသွားတွေ့အဲ့ဒါဥဒ္ဒဘပဲနောက်တို့တူပဲအဲ့နန္တရားလေးကိုသိကြည့်လို့အဲဥဒ္ဒဘကိုကုသိုလ်စိတ်အစဉ်မှာရှိနေတဲ့ကုသိုလ်စိတ်အစဉ်နန္တရားကိုသိကြည့်တယ်လို့တို့စိတ်တက္ကနာနဲ့အတူရှင်တွဲဖြစ်ပေါ်သွားတဲ့ဥဒ္ဒဘကိုသိကြည့်ပြီးတဲ့သူတော်ကောင်းတယောက်ကသူ့ရဲ့လုပ်ငန်းကိစ္စကိုကြည့်လိုက်တဲ့အခါ ပါဠိလိုလေးဆိုဥဒ္ဒတံဥဒ္ဒဥဒ္ဒတာကာရိနာဘာဘာနံအဂါရဏရ သည်ဒီလိုနားရရတယ်။အော်နောက်တစ်ခါသူ့ပဲညနေမှာရှိကျူတင်လာမှုပြည့်စုပဋ္ဌာန်ပိုင်းမှာကြတော့ဘုဒ္ဓသာကာရေနာပါပတော်သင်္ကောသနာပြည့်စုပဋ္ဌာနံခိလန်တော်ခြင်းအပြင်မကောင်းမှုမှာတုဆုံတော်သဘောတရားဟောလားဩတ္တပကလေးကိုဆုလိုက်တဲ့ကညနေမှာဩတ္တပကိုစဉ်းကျင်နေတဲ့သူတော်ကောင်းတယောက်မှာခိလန်တော်ခြင်းအပြင်မကောင်းမှုတွေမှာတုဆုံတတ်တဲ့သဘောပဲလို့သူညနေမှာထင်လာတယ်။နောက်တစ်ခုသူကနိဗ္ဗာန်တော်အကြောင်း အဲ့တော့သူရဲ့နိစ္စသောအကြောင်းကဘာလဲဆိုတော့ပရခါရဝပရထာနံသူတစ်ပါးတို့ကိုယူသည်လေးစားယူသည်လေးစားခြင်းတဘောသူတစ်ပါးတွေကိုယူသည်လေးစားတယ်မိမိကပန်ဝင်ခြင်းမှာရှိတဲ့ကုလားသူတစ်ပါးတွေကိုယူသည်လေးစားတဲ့တဘောဒီဒါဥတ္တပပဲတဲ့အဲ့တော့ဦးဇင်းတို့ဒါဥတ္တပကိုလည်းပဲလက္ခဏာတ္တပြစ္စုပ္ပတ္တပရထာအပြင်ရှုမယ်ဆိုရင်ဥဒ္ဒတနာဩဒဒနာလက္ခဏာဩဒဗံဩဒသံကာရိနာဘာဝနံအကရဏရတံ ဗုဒ္ဓသာဂရိဏပပတော်သင်္ဘောဒနာပြည့်စုံကထာနံပရကာရဝပရထာနံတို့လေးချက်ရှုရမယ်အဲ့လိုရှုနိုင်ခဲ့မယ်ဆိုတော့တို့တကကြီးတေဗမာကြီးဒီတကယ်ကိုအရေးပါပြီးလောကကိုဆောင်းလျှောက်တတ်သောနတ်တော်တွေကိုစင်ကြယ်ကြောင်းဒုက္ခအနိယသောဒေဝဓမ္မအနိယသောအရာဟိတိဩတာဘာကိုမိမိတို့ဒီဉာဏ်နဲ့ပိုင်းခြားပြီးတော့ဒါကြတဲ့ပရမတ္ထဉာဏ်မြင်စိုက်ပြီးတော့ တဏှတိကနာသမုဂကနာပိဿကနာပြုတိတိုင်အောင်ဒါပရမတ္တဉာဏ်ကြီးရပြီဒါလိုသဘောကျပြီကိုစီကိုစီဣတိနဲ့ဥဒ္ဒကောင်တရားနှစ်ပါးကိုလက္ခဏာရတ္တပြစ္စုပ္ပတ္တတ္တအဖြစ်ပိုင်းခြားကစူပွားသုံးသပ်နိုင်ကြအကုန်ရာတည်းသာဓုသာဓုသာဓုပါဗျာ